ကျေးဇူးရှင်မဟာဗောဓိမြိုင်ဆရာတော်ဘုရားကြီးမဟာမြိုင်တော်စခန်းအတွင်း18ရက်5လ2022ခုနှစ်တွင်ဟောကြားတော်မူသောအမတ်တစ်ခုနေ့စဉ်စုတရားတော်ဒီနေ့ဒီချိန်ကိုပြောတာဒီချိန်နဲ့တော့ဒီချိန်မှာလည်းဒီနေ့ဒီချိန်မှာပြန်ဟင်နာမည်ကြည့်ပြရတပြီတော့မလားဘောလုံးတော့တော့တော့ဘာလို့တပူရဲတော့ငါလာမှာဘာလို့မလာတာလို့အော်ဒီလာချင်းလာပါလို့လာချင်းလာပါမှာပေါ့ ဘာလို့မလာကြည့်မလားငါတို့ဟင်အများနဲ့ညာနဲ့ဆိုကိုကဒီလိုလုပ်ကြတာပဲလုပ်ချင်တာပေါ့အကုန်လုံးအကြည့်နေမှာပေါ့ဟုတ်ဗျာဘူးထဲမှာဟုတ်ပဲလေဒီလုံးနဲ့ရင်ဆိုင်လာတာပြီးတော့မနေ့ကလည်းပြေးလိုက်ပြီးပြီဟုတ်ဗျာသင်္ကန်းကြီးဒီရပိခရာတိ နောက်လူပွဲမပြူတော့ဘူးဆိုဟုတ်ဗျာအဲလူပွဲမပြူတော့လာလိမ့်မယ်သူစီဒီတွေကတပူတွေတို့ဟုတ်ဗျာအဲပြီးတော့သူဟိုရွှေဘူတို့အဲရာဟုမင်္ဂလာသာသီတို့ခွင့်ပြုရတယ်လေအဲနေ့တိုင်းနေ့တိုင်းတော့ဆင်းပြီးတော့အခန့်ပြီး ဟုတ်ရအခုနောက်နှစ်ကစ၍လာခြင်းသူလာထူရဲလာခြင်းနေလာခဲ့ရင်လေမင်းအဲ့ဒီဓမ္မယုံနဲ့အဆောက်ဖုံးလောင်းယုံပဲရတော့မယ်ဟုတ်ပါဘူးမဟုတ်ဘူးလုံးလုံးရတာမဟုတ်ခြင်းလို့တဲ့ဒီတို့တဲ့ဒီပုံကြည့်နေရတာဟုတ်ရဒီလိုဒီလူခံရတာတွေဒါတွေလိုက်ပြီးလူခံတာတွေပဲဒူလိုအဲ့ဒါနဲ့ပဲပြီးနေတယ် မဟုတ်ဗျာဟင်အေတို့ပြောနေကြဆိုရင်ခရီးသွားကဌာနတင်ဟန်နဲ့ကောင်းတယ်ငွေညာကြရင်ဘာဖြစ်လို့တော့ခရီးသွားနေတာနေရာကိုတရားလက်တထိုင်ခိုင်းတို့ဘိုးဖြစ်သွားမှာပေါ့ဟုတ်နော်ဒီတော်ရနေတဲ့ရဟန်းကသူရှင်ဘုရားတို့ဘာကြတော့ဘာတို့ငှက်ပြေတို့ အတော်မှန်တာဝင်ရှိရမယ်ပဲ့ကောင်ဝေးအတော်မှန်တာကိုရှိရမယ်ဟင်တူပါလားအပိတလုံးသင်္ကန်းသုံးဒီငထသင်္ကန်းကစောင့်စားဗျာဟုတ်တယ်ဒီမှာဗျာဟုတ်ပါဗျာဟင်ဟုတ်ပါတယ်ဟိုရှင်ဘုရားတို့အေးဆုံးအချိန်အေးဆုံးလားခင်ဘုရားလက်ထက်ကတော့ဖုံးဖို့ဘူးတင်ပါဗျာတဘူးလဲလာမပြီးခင်ရှင်းနာရဲ့နောင်ပါရဲ့ ဟုတ်နော်ဟင်ဇီးဒီလေးထမနေပွဲဘာလို့လုပ်ထားဘုရားဘုရားဘုရားကိုရောမစားဘူးပေါ့အခုတော့ဒီလိုကိုရောမစားတော့တယ်ပေါ့အဲ့ဒီချိန်ဟာသေမင်းတမန်လေးကိုစားလို့တော့ဘူးသူနာရကလာတဲ့မှာတပူတွဲပြီးအေးဆို အောင်ဆောင်မြေဘူဒဝေဒကိုဝါမနှစ်ကတပေါင်းနဲ့ဝေသုံးလပေါ့မနှစ်ကຫນွေနဲ့ဝေသုံးလမို့ဟုတ်တော့အေးဆုံးဟိုတို့ပါတို့နတော်တို့ပြသူတို့ကလေတိုက်လို့ချမ်းတာပြီးတာမဟုတ်ဘူးကိုကြတော့မြင်မွေးမရှိတော့လို့ပြီးတာညမလားဖဏမပါပဲစဉ်းစားကမ္မတာစိတ်ချမ်းစီပါအောက်ကနေအေးရ တက်တာကိုသွားပြီးတာပြီးမယ်ဟုတ်ရအောက်ကနေတက်တာသွားပညာကံတရားညပြီးတန်းချင်းမှပြီးပါတယ်အဲ့ဒီဘေးမင်းတမန်လေးနာမပြည့်ပြီးရဲ့ဒီငါရဲ့တောင်းငါရဲ့ပေါ့လေဟင်အဲ့ဒီမှာယူတွင်ချင်းပြီးခံနေတဲ့အဖိုးဖွားတွေဒီချိန်ပြီးရရှိဒီချိန်ပြီးမှာအဲ့ဒီတော့ဒီကမလဲနဲ့တပီဖို့ပြရအဲ့ဒီမှာကျင်းပါရတယ် ဟုတ်မောနားပါရတယ်ဒီလိုပါရတယ်ခေါင်းကြီးကလည်းဘူးပဲလီပဲလေဖိုးပေးရပါပြီးတော့ချင်းပြီးမပြည်သေးတဲ့ကလေးငယ်လေးကြီးတတိချင်းပြည်လာများတာဟုတ်နော်ခမနဲ့ပါလို့စားလို့ဆိုသူပြောတာပါလို့ဟင်ဟင်ဟင်အဲဒီလိုချင်းပြီးမပြည်သေးတဲ့ကလေးတွေနဲ့ချင်းပြီးကုန်းနေတဲ့ဦးတွေွားတွေတွေ့လိုပါလား ဟင်အဲ့ဒီမှာဘုရားရှင်ကသူဒီသားသာရီကြွားတဲ့ချိန်ကြတော့နောက်ကတန်ဃာတွေကတင်ငန်းကြီးတွေအထုပ်ကြီးတွေဘိုးကြီးတွေနောက်ကကိုလူကာရာနဲ့ဘယ်လူမှကြီးညူလို့မရအောင်လုပ်ထားဘူးဒါနဲ့သူကိုယ်တိုင်တကတိကိုယ်တော်ပေါ့လေအဖေကြီးတကူမတုံမင်းနဲ့သေအေဒီနဲ့အဲဟိုတို့နှစ်ထပ်တင်ကမဖြစ်သေးဘူးပေါ့လေ ဧကတိပါတိကိုသင်းပိုင်လေးနဲ့ဒီအဲ့ဒီဆယ်ရက်အတွင်းကြီးကြည့်ည9နာရီ6နာရီ9နာရီလောက်ပေါ့9နာရီလောက်ကျတော့မတတ်နိုင်တော့ဒါကဓမ္မအနန္တဧကတိတစ်ချက်ပြီးသားအဲဓမ္မဧကတိနဲ့နေရတယ်လေအဲ့တော့သင်္မိုင်းနဲ့ဧကတိဖြစ်သွားပြီချင်းအဲနာရီစတဲ့နာရီကျတော့မရဘူးတူတယ်တကူနဲ့မဟုတ်ဘူးတော့ရိုးရိုးကိုနဲ့သူကျင့် ဓမ္မဟိုဒီနောက်ကတန်ခါကိုပြောလို့ရမှာဟုတ်ဟုတ်နော်ဒီကတိတဲ့ထပ်လို့တောင်းမြန်နဲ့အနန္တတစ်ထပေးအောင်နေကြတယ်အဲဆယ်နိုင်တစ်ချက်တော့ပြရမှာပေါ့နာနိုင်လုံးနိုင်ဒီလာရကလာရဲပါတပူတွဲဒီအေးဆုံးဖြစ်တယ်လို့အေးရက အချိန်တကအချိန်နဲ့မှမနဲ့3နာရီအေးဆုံးမင်းကနေနဲ့ဝေးလို့လေ ဟုတ်ပါအေးဆိုမနေ့ကနေနဲ့ဦးဆုံးမို့ဟိုဒီကနေ့နေပြောရဒီကနေ့နေပေါ်လေးတောင်းမနေ့ကနေလို့ပြောလို့ရပေါ်လေးဟုတ်နော်ပုံနာရအေးဆုံးမို့အဲ့ခါမခံနိုင်ဘူးအဲ့ဒီမှာသဒုထတစ်ချိန်ဒီမထာလိုလိုလိုလိုအေကတိတစ်ထက်ပေးအောင်ဆိုပြီးအဲ့လိုနေပြီးတော့အာယုံတဲရတယ်အဲ့ဒါကြောင့်အဲ့ဒီအဘူဖြစ်တဲ့အေကတိနဲ့တဲကိုထလိုက်တော့ဘောင်ဖြစ်တော့နဲ့အပင်ကဘော ဟုတ်သလားအဲ့ဒါပဲယဟန်ရှိရတယ်ပြီးတယ်မပူရဘူးပုတ်ပြသို့တော်တို့တော်ပြီးလို့လည်းသွားကြည့်တပိတ်တစ်လုံးတင်ကားလေးက6ခေရှိတယ်ကတုံးတယ်တော့မကဘူးဟင်ဟင်ညာသာတဲ့ပန်းမကူတွေကိုလို့မှာပါလို့ထားတာအခုလူလာတဲ့တော့ဦးလူမနာကြီးက15ဆုံးလူပါတယ်ဆိုတော့ကျုပ်ဟိုဟာလေးထဲရရလေးနဲ့15ဆုံးပန်းတကူ ဦးတုမနာကြီးကိုယ်တိုင်ကတို့ကုလူဖြစ်အောင်ခြံစားတာနဲ့တူတာပဲဒီနေ့ကခြံတော့ဟုတ်လားဟေးဟေးဒီမှာတပင်းလုံးငါသုံးတဲ့တော့မကတော့ဘောဗျာကုန်သုံးလုံးလေးလုံးရှိတာပဲဟင်တက်တက်ကုန်လို့ပြီးတော့ဘယ်မှမမသွားပဲနဲ့သင်္ကန်းတုံသုံးနှစ်နဲ့ဘာမှမဖြစ်ဘူးလေးမျိုးလည်းဘာမှမဖြစ်ဘူးအရှင်ဘုရားတို့နေသားခါတော့မဟုတ်ဘူး ဘုရားလိုလိုဝေဆုံးကအဲ့ဒီအောက်ဆုံးကဆင်းတာပဲကြံတော့တာလေဟင်ဆုံးကဆင်းတာတက်တာလေးပဲကြံတော့တာဘုရားပြီးတော့ခုတင်ကနေရလဲအဲအတော်နဲ့ရောင်မိန်နာမဖို့ခွေဘုရားအဲ့ဒါနဲ့ပြီးရတာအဲ့တော့ခကြီးသွားတာသံဃာတရားကောင်းတယ်နေရာပြည့်ရင်ဘုံတို့ဘုရားတို့တွေကတော့တို့ရွာတဲ့ပြည်တဲ့နေတာတော့ရတော့อยู่ဟင် ဟင်သင်္သာပင်ကြီးအဖိုးနဲ့ဖွားတဲ့အဖိုးနဲ့ဒိုးအဖိုးနဲ့ဖွားတဲ့တော့အဲဒီလောက်ဆိုလုံလောက်ပြီးတော်ပြီးရှိသလားဟုတ်ဗျာဟင်ရေရသားတွေသမီးတွေတွေ့ဆိုသားတွေသမီးတွေကပြည်သွားရှမ်းသွားတော့တော်ပြီးလားမရှိသေးဘူးလားဟုတ်ကလားဟင်အဲမိတွေတို့ပူတော့တော်ပြီလားဟင် ကြောဘူးလေအမကောဘူးဆိုတော့ဘူးဟိုတော့သေမပေါ်မဲ့ဟာဒီဘေးကောင်ဘေးအောင်နဲ့သေမဲ့ဟာဒီဟေးသူကတော့ကျင်ရတာဟုတ်တပါးလေးကျင်တာတမီးဟုတ်နော်ဟိုအခြားညာနဲ့ကျင်နေတာကတမီးပဲအခြားညာနဲ့ကျင်ရတဲ့တန်ခါများကအခြားညာနဲ့ကျင်အောင်ဆောင်ရတို့တပါးလေးကျင်တာကတပါးလေး ဒုအလုံးအမှားအဲ့တော့ဒုကအလုံးမခံဘူးပြောတာအလုံးမခံဘူးတကူတော့လာပြီးပြီးဝေးထိုင်လို့ဒီတော့မှာပေါ့ဟင်ဒီမှာဝေးထိုင်လို့တော့မှာပေါ့ဖြူဖို့ဒီဝေးထိုင်တော့ပေါ့အဲ့ဒီရံကုန်ပြမနာတာတိလေးဒီဝေးထိုင်လို့မှာပေါ့အဲ့တော့အလူမခံဘူးပြောရင်တော့မထိုင်ဘူးလို့မထိုင်တာနဲ့အလူမခံတာနဲ့နှစ်ခုကတွဲပါလားဟုတ်ဟုတ်ဟုတ်ဗျာဒီအဲ့တော့နောက် တပူတို့လာခြင်းအောင်မလားအဲအဲဒီကိုနိုင်အဲဒီကတော့ပြီးပြီးပြီဒီမှာလည်းရောက်ဖူးပြီးတယ်သူနဲ့ပတ်သက်ပြီးတာဒီကြောင့်တော့ဖူးပြီးပါပြီသူနဲ့ပတ်သက်ပြီးတမဟာနေနဲ့ တစ်ခွေလေးရောက်ခုပြီးပါပြီဟုတ်ဗျာဘောဓမြတရားကြီးလည်းမနေတော့ပါဘူးဟုတ်ဗျာအခုရှိနေတဲ့ဒီဒီပြားနဲ့ဘူးပဲလုံတော့ပါပဲတကယ်ရှင်းမဆိုရင်ဒီဒီရတဲ့ချက်နဲ့တောင်ပြီးပါတယ်နဲ့ချက်တောင်မလိုပါဘူးဟုတ်တော့ရှင်းပါဆိုရင်လေအစီတာတွေလည်းတို့ကိုပေါ်ပေးပြီးပြီတယ်တို့ဘက်ကလည်းဟောနေရင်လည်းပြီးမှာမဟုတ်ဘူးတို့ဒီဒီတွေကတော့နားထောင်နေရင်လည်းပြီးသွားပြီပြီးပါဗျာဟုတ်ပါပါဟင်သိကြမှာပေါ့ကွ ခရီးရောက်ရောက်နိုင်နေများရောက်အောင်ဟင်ဟင်ဒီလိုအခုပြောနေတာဆိုရင်တော့ဟင်ဇနီးအောင်ပါလိနဲ့ပြန်သူဘူးဟုတ်ကဲ့သူတို့ဗီဒီဗီဒီတော့မဒီတို့ရန်ကုန်ငန်းမျိုးသေးပါရန်ကုန်ငန်းမျိုးသေးပါသူတတ်နိုင်တတ်နိုင်တို့ပေါ့တချို့ကဖေရောက်ဘူးဖေရဖေရတကြိမ်ဖွင့်မှာနော်ဖေရောက်ဘူးတနေ့ကြကြစုပဲရှိ ဟုတ်နော်တချို့ငါးကြဆိုရှိတာတချို့တစ်ဆယ်ခုပေါ့သူ့သူ့လာပေါ့အဲ့ဒီရောက်ကအမခံတယ်သူကအများဆုံးအပြင်တို့ဟိုပတိငါအမခံတာများပတိငါလိုက်ပြီးတော့အဲသူ့မယ်သူ့မယ်သူ့အဲသူ့ကျေသူအဲတကြတကြတကြတကြအဲငါကငါတန်းတယ်သူကအဲ့ဒီဆယ်ရဲ့အတွင်းကိုအဲ့ဒီငွေနဲ့ငွေဝယ်နိုင်တယ်ခုတ်နိုင်တယ်လေအသာထိုးနိုင်တယ်ငွေသားလို့ရတယ်ပေါ့ဆယ်ရဲ့မှာခေါ်ရပါဘူး ဟုတ်နော်ဆယ်ရမပေါ်မှာသူဆယ်ရမပြည့်ခင်ဘူးသူကအဲ့ဒါနဲ့ကစားတာဗျအတိမ်ကဟုတ်ရဖေးတမသူကအဲအဲ့ဒါကိုသူဖောက်ပေးတာဘူးအဲ့တော့ပထမလူကဖေးရဲ့တယောက်ကိုတစ်ဖေးပြီးတောက်มาတယ်နော်တနည်းတကြဘူးဟင်အဲ့တော့ဖေးရဲ့ဘယ်လောက်တော့ဖေးရဲ့ အဲ့ဒီတစ်ခေဘုံတော့ဘူးလေအဲ့တော့ဆေးရောက်ဆိုတော့ဆေးရောက်ဆေးရောက်အဲ့တော့မဲဖောက်လိုက်ရင်ပထမကြတဲ့ပုဂ္ဂိုလ်ကတရားရမှာတယ်တစ်ခေခုပြီးတရားရမှာသူ့အောင်ပါပြီနော်နောက်ဆုံးကြတဲ့ပုဂ္ဂိုလ်ဘယ်လိုနေလို့ရက်တရားကြမှာရမှာလေကိုယ့်ဟာကိုယ်သူ့လေတရားပဲဟင်အခုနောက်ဆုံးကြတာကြတော့ နောက်ဆုံးမှာပေါက်တော့လဲတရားပဲတရားပဲဟုတ်တယ်နော်အဲ့တော့ယနေ့အောင်ပါလိနောက်မှာပေါက်ယေရှုဘူးဟုတ်နော်မှန်ပါပါဘုရားကသူကနာမျိုးလေးမှာလုပ်လေးလုပ်ထားစီတာပြောတာဟုတ်ဗျာတချို့ကငါကြသူတချို့ကတစ်ဆယ်ခုတန်းနေတော့ပေါ့ဟုတ်နော်အဲ့တော့အဲဖေးရပြီးတဲ့အချိန်ကိုဒီကြကလေးထဲတာနဲ့သူကတရားရတယ်ကြပြင်း90ကတို့အများမဖြစ်နိုင်ဘူးလားဖြစ်နိုင်တယ်ပေါ့သူအရင်ကြီးရအောင်လုပ်ပြီးကြတယ်ပေါ့ ဒီဒီဒီဒီချင်းအရင်ဒီခုပြီးတဲ့သဘောပါဟုတ်နော်အဲ့တော့တို့ဒီမှာလည်းပဲပါရမီခုတဲ့နေရာခဏကလည်းပါရမီကြောင်းပြီးပြောတာပါဟင်ဒီနားတဲ့ဝင်လေကလားမဝင်လေကလားမှန်ပါဗျာဟင်မှန်ပါဗျာကျင့်ဖို့ဝင်လာလားပြောဖို့ဝင်လာလားကျင့်ဖို့ဝင်လာပါကျင့်ဖို့ကျင့်လို့လားနေလို့ဒီဟင်ဒီဒီတို့ဒီဒီဟောကောကျင့်လို့လားနေလို့ ဟင်ဟင်ဟိုတို့တို့တရားနာထောင်ပြီးကျင့်မယ်ဆိုနတ်တလူကလည်းကပြီးတယ်နေတို့ဒီစီလာဖို့တောင်းမလို့ဟုတ်နော်ဟင်နားတယ်လို့ဘယ်လိုပွဲနာဘူးတော့နာဘူးတယ်နားထောင်ပြီးပြီးတာနဲ့ဒီပါဟင်ဟုတ်တယ်နဲ့ဟုတ်ပါတယ်ဒီလိုဟင်ဘာတော့ဈေးမေးဝါဒနာပါတဲ့အဖိုးနဲ့အတူတူပဲကြားဘူးလား ဖေဟိုတော့ဘုရားသူကဈေးဈေးမင်းလေးကြ။ဘုရားထေရီတွေကလာတယ်ထေရီတွေထေရီတွေတော့မင်းလေးကြသူမေးတာဘာလို့ဖြစ်အချိုးပါရဲ့လူကြီးဘုရားတကြီးအိုးကို60 90ဆိုတော့အချိုးပါရဲ့ငါကခါလာတယ်အမေယူတဲ့တဲ့ဘယ်လိုမှမဟုတ်ဘူး အောင်မာသက်သာကြီးကဒီဘုရားအခါကြိုက်ပုံပေါ်တယ်ဆိုနောက်လေကြတော့အခါယူပေါ့ထေပြို့ထေပြို့ဟင်မင်းနေကြမေးလာတယ်ပါတော့ဟဲ့အခါပါအခါအခါငါချူမှန်ဝယ်ဘူးလေဗျာဒီတော့ဒီရဲ့ဖုန်းနဲ့တင်လာတော့မလွတ်တန်းกว่าဆိုဒီအိုးကအချို့နောက်အိုးကအခါအိုးချမ်းသွားတယ် အဲထေကြီးထေကြီးပေါ်ပြန်မင်းနေကြမေးတာပဲဘာလို့မေးတာအချိုးလည်းပါတယ်ခါလည်းပါတယ်ကိုကိုဘာဟိုဟာဝဲတော့မတော်ဘူးလေဗျာတကူကောပဲနဲ့တော့ကိုပါနဲ့ဘူးမှာဒီမပြီးနေတို့မှလည်းပြန်မလာပြီဟောနေရတာပဲဟုတ်ဗျာ ဟောတာလည်းနားတော်ကောင်းဟောတာတော့သုံးမရှိပါဘူးဖြစ်ပြီးသူတို့ပါပဲဟုတ်ဗျာတို့တော့ဒုက္ခနဲ့ဒုက္ခအေးလက်ဖက်တော်ကိုဟာကလက်ဖက်ကိုလူတိုင်းမကြိုက်တော့တက်ချင်နေလက်ဖက်လို့ဟာဟုတ်တယ် သိလားချက်ချင်းကြီးလည်းပဲသိပါဘူးဟင်ဘာလို့နေလို့ဒီဒီတွေမသိရမှာလဲဘာမယုံသီးသာတာကလေးနဲ့ချင်းချင်းလေးနဲ့တော့ပါလေချင်းချင်းအဲ့ဒါချက်ချင်းကြီးလည်းပဲချက်ချင်းကြီးတွေဝဲဝဲသားကနေဟိုဒူဒူကြီးကြီးတော့ပါအကြီးတော့အကြီးတော့တို့တွေ့လားအဲ့ဒီချက်ချင်းကြီးဓမ္မတွေကိုအဲ့လိုလုပ်ပြရတာနေလို့ချက်ချင်းကြီးလည်းလက်ဖက်တော့မယ်လက်ဖက်သားအတိုင်းမကြိုက်တော့ဘူးဗျာ နိမယုံလေးထဲအသိဟိုဟာလေးထဲအသိသူလည်းတရားတရားတိုင်းဟောခြင်းနားမဝင်ပါဘူးလို့သာဟိုဟာလေးဒီဟာလေးနဲ့တစ်ချီတစ်ဖက်လို့ရတာဟုတ်တယ်လေဟင်ဟင်ဟိုဟောခြင်းလာတော့သူဟောတာတွေလည်းကခုဟောလို့တော့ပြင်ဒီပြုံးမှုနဲ့နားထောင်သွားတွေးအေးရင်ဘာပြောလဲဆိုတာသိပြီရှင် တွေးရင်ဘာပြောလဲဆိုတာသိပါလိမ့်မယ်သူဘာလို့ရှင်လဲဘာကိုတိတာတာဟောလိုက်တယ်ဒါကိုသိသိတင်တာပါပဲဟုတ်နော်အဲ့ဒီဟောတာမှန်များတယ်ကျင့်စီခြင်းလို့ဟောတာပါကျင့်ရအောင်ဟောတာပါဟုတ်နော်ကြည်ရသွားတဲ့နာငါတို့ဟာသူတို့တို့ဒါဒီကင်းတော့ကိုလို့ဖူလားကင်းတော့ဖူမော့စီကင်းတော့ပွဲသွားရှိတယ်လို့ကွယ်ကြည်ကနေပြီးဘူးပြခြင်းတဲ့ဟာလေးကို ညာလေးကြထားသေးတာလို့တိကိန်းလေးကြထားသေးတာလို့အချက်ပြနေပေါ်တာလေဒီလားနင်တော့သူခါသူတို့ဒီဒီဒီသူတော်တယ်တော့ကုန်ပြီဟေးအင်းတော့ကင်းတော့တော့ဟင်သူမော်လမဲလို့ကလည်းအဲ့ဒါကြီးတွေ့ခဲ့ပါတယ်ဟင်ဟိုသူ့နေကြတောင်းလေးတို့ကလည်းအဲ့ဒါကြီးတွေ့ခဲ့ဘူးပါလေကြည်ကသွားတဲ့သူကဟိုသူသွားတဲ့ခရီးလမ်းကြောင်းကိုတိအောင်အချက်ပြနဲ့လုပ်ပြီးတော့ကြည်ကသွားတယ်နောက်ကလိုက်တဲ့ပုဂ္ဂိုလ်ကအဲ့ဒီအချက်ပြစီပြီးပါရ တို့ဟောနေတာတွေလည်းကြည်ကတို့သွားမှုတဲ့လမ်းအတိုင်းပေါ်နေတာပဲဟုတ်ဗျာဟိုတို့အမျိုးမျိုးရှိမှာပေါ့ကွယ်ပြည်တာတော့ပြီးဖို့လုပ်ကြတာကြီးတယ်ပါပဲဝေဘူးဆရာတော်ဘုရားကြီးတို့ကြတော့သူကဝရိယကိုခြေရန်တင်ပြီးတိုက်တာသူတရားဘောနာဝရိယကအဓိကထားဟောမှာဟုတ်တော့သူတရားနာဘူးပါလိမ့်မယ်ဟုတ်ဗျာဒါနဲ့ဝရိယညီညာဗလားဆိုမှဖြစ်နေဟင် အာယုံမှန်တန်တန်တခုမမဝရိယနဲ့နဲ့ဝရိယကမချဘူးဟုတ်နော်ဟိဟိုမောဟုတရားနာကြည့်ပါသူကပညာအထုတတ်กว่าကောင်းပညာနဲ့ပတ်သက်တဲ့စကားတွေများဆုံးပြောပါဟုတ်နော်ဟုတ်နော်သူနာဂဆရာတကြီးတို့ဘယ်လိုလေဒီရဲ့တပည့်တွေပေါ့အဲ့ဒါဒီကိုသွားနာထောင်ရင်တမာတိဥသာပြီးပေါ်ပါဟုတ်ဗျာတို့မဟာဒီတရားနာထောင်ရင်တတိဥသာပြီးပေါ်ပါဟုတ်နော်သူ ၅ပါးထဲမှာရှင်ဘုရားတို့သရာဘူခြံလှပြီလားသရာကယုံရမှာဟုတ်ဘုရားလောရမှာမဟုတ်ပဲကိုတန်တဲ့ဘူလီပါတပါးပါးကိုအဓိကခြေတန်းတင်ပြီးတိုက်ကြရတာဟိုအဲ့တော့ဘူးဝမ်းနေကြဘူးကိုယ်ကင်နေကြဘူးနဲ့ကင်းတော့သမားလူပဲရှိကနေလမ်းပြပြီးခေါ်တာပဲဟုတ်နော်အဲ့တော့တို့နောက်ကလည်းပဲအဲ့ဒါကြည့်လိုက်ရအောင်ပါဗျာလိုက်ကြလားဒီစီးစီးတွေ လိုက်ပါတယ်ဟင်မလိုက်ရသည်မဟုတ်ဘူးတဲ့ဒီလိုတို့နေနေဟင်ဒါပါလို့ခင်သားသိမျိုးတွေတဲ့သူဘသူဟာတော့ခင်သားသိပြည်စီလာတော့ဟင်ဒီကိစ္စနဲ့ဒီဒီမဟုတ်ဘူးလားဒါရီဗျာဒါရီဗျာဒါရီနဲ့အာဟင် သင်သားသိသမီးမတီအောင်လားဘူးအိုးမဲတော့ခဲ့ကြတာဟေးဟိုတို့ကြမ်းနေဒီဒီခဏဖုန်နေဟောတော့တနခါတော့ခဲ့ဟေးသင်သားသိသမီးမတီအောင်လားဘူးအိုးမဲတော့ခဲ့တော့လာရင်ဟေးအဲ့တော့တို့ကကျင်းရအောင်မှာတို့ရတို့လဲဟိုအဲ့အသွားကလည်းသုံးသေးတာမှမဟုတ်ဘူးပဲအဲ့တော့သွားမသုံးသေးတော့မသုံးတဲ့ဟာကိုရောက်နိုင်နေရရောက်အောင်ပေါ့ဟုတ်ကလားဖုံးသေးရမယ်တော့လုံးလို့ရဘူးပေါ့ ဟုတ်နော်ရောက်နိုင်လည်းများရောက်ဟုတ်နော်ပြီးတာမပြီးတာဒုက္ခိတမဟုတ်ကျင့်ဖို့ဒုက္ခိတမှန်ပါပါဟုတ်နော်ပြီးတာမပြီးတာဒုက္ခိတဟုတ်ဒါပါရမီကိစ္စနောက်ခံပါရမီကိစ္စကျင့်ဖို့မကျင့်ဖို့ဒုက္ခိတပဲတို့အကျင့်ရဟုတ်နော်ကျင့်ပြန်တော့လေသူငယ်ကတွေ့ခဲ့ဘူးလားပေါ့ငါးပြားသေးတယ်သူဘူးလို့ ဆယ်ပြားထဲတဲ့သူဘူးတို့ဘူးပါလိမ့်မယ်တို့ရအောင်မှာကြတော့လက်တို့ချင်းဘူးကြီးတွေလည်းလေဟုတ်နော်ထဲကြောက်ကနေဆယ်ပြားတတိလုံကြီးဆယ်ပြားတတိရှိမှာဘာသုံးကြောက်နိုင်ဘာမှသုံးကြောက်ထဲတာထဲထဲတာထဲပြည့်ပြည့်လို့ဟုတ်နော်ဒီမှာပြည့်ပြည့်ပါလိမ့်မယ်ဟုတ်ကြထဲပါ ပြည့်ပြီးလိမ့်မယ်သူဆမ်းတော့ကိုခွဲကြည့်လိုက်ရင်တော့သူထဲတော့ဟာပုံပြန်ပုံမှာမဟုတ်ဘူးလားပုံပါပါဟုတ်တယ်နော်ရှင်ပြန်ပါပါဟင်ဘာကပုံမှာပဲအဲ့တိုင်တို့လည်းဒီမှာလည်းတစ်ချက်ကိုတမမတ်ရင်ငါးပြားပဲထားသမ်းကိုဟင်ငါးပြားပဲထားသမ်းတမမတ်ငါးပြားဟိသူတဲ့ဟာအပြင်ခေါ်ဦးမလားဟုတ်ပါပါဘုရားပါရှိပါတယ်သိချမှတ်ထားတဲ့တမတ်ဒီဘယ်တော့မှမပြောက်ဘူး ဘယ်တော့မှမရဘူးသို့တော်လှုပ်ကြည့်ကလောက်ကလောက်နေမှာပေါ့ကလောက်တော့ဟေးပြည့်ပြီးနေမယ်မှန်ပါပါဗျာဟုတ်ဗျာသူ့သူခုရှိသလောက်ထဲ့ပါပြည့်ပြီးနေမယ်တို့ကထဲ့နေရမှာကျင့်ဖို့ဒုတာဘောဟုတ်နော်ပြီးတာမပြီးတာဒုက္ခိတမုံနောက်ကပါရမီစကားပြောနေမယ်ဟုတ်နော်တို့ကကျင့်ရမှာကျင့်ကြပါမှာနိုင်တယ်လို့ ပုတ်ကလောက်ဟင်ပြီးတော့သီးသီးတွေတော့အာကသာနဲ့ပြောလို့လဲမမီမာတိမာလည်းဟုတ်ပုံတာကြီးမာမလည်းတိမဲ့ဟာရီလည်းမဟုတ်ပါဘူးသီးယူရီလားသီးချင်းရီလားဒါကြီးမချိုးမချင်းအချင်းဒီမပါရဲ့လေမချိုးမချင်းတော့မဖြစ်နိုင်ပါဘူးလေတို့ပိုးဝင်နေလားချိုးမလားဟင် ဟေအာရဘာကြာတော့ဘာတော့ဝဲဖေအာရဘာကြည့်ကိုနိုင်ရင်နိုင်ဘလောက်ဖြစ်တိုင်တာကိုအင်အားကြသွားရင်ပြန်ပြီးကိုကခံစိနေနေရတာပဲဟုတ်နော်ဟေးဘောလုံးကန်ကြည့်ပါပထမကိုအားကောင်းတော့ကိုကထိုးသိသိကိုကခံစိနေကစားပါပဲဟုတ်နော်ထိုးသိသိနာပြီးသူ့ဘက်ကိုဂိုးရဖို့ဟုတ်ကြကိုကြိုးနာတော့ အဲကိုယ့်ဘက်ကမရခဲ့လို့မောလာပြီဆိုရင်ကိုယ့်ရဲ့ဘိုးမဝင်အောင်ခံစင်းနေတော့ဟုတ်ပါဟုတ်ပါလေရှင်ဗျာနော်ဟင်အေးခံစင်းမမလုံးရင်ကိုယ့်ဘက်ဘိုးတွေဝင်တော့မှာပေါ့သူ့ဘက်ဘိုးမရတဲ့ကိုယ့်ဘက်ဘိုးဝင်တော့မှာပေါ့ဟုတ်နော်အဲ့တော့ထိုးစင်းတဲ့ခံစင်းကစားရဘလို့ပြေညအေးရပြီဆိုတည့်ရတာအတွက် ကိုတရားအလုံးအဝတ်ထုတ်ပြီးခေါ်မောကချတဲ့အချိန်တောင်းအေးပါတယ်ကိုဒီဆယ်ဆံပါဘုမောဘုနှစ်တဲ့တဲ့နည်းနဲ့ဘယ်နည်းနဲ့မှမှပါမှတ်ချင်တာနဲ့မှဟုတ်တော့အမှတ်ဒီဘာသာဝင်ယူတယ်မတွေးဖြစ်အောင်ပါဟုတ်တော့မတွေးဖြစ်အောင်ပါ ဟုတ်နော်ဟိုရှင်ဘုရားတို့ကိရိတာတွေနဲ့ဗာတွေနဲ့ပြောရင်များပါတယ်အဲအတွေးဟာကိရိတာရဲ့ဝင်ပေါက်ထွက်ပေါက်မဟုတ်ဘူးလားဗျာမှန်ပါပါဒီအမှတ်ဒီဘောဓိပတိယသုံးပါးရဲ့တာဝန်ကမဟုတ်ဘူးလားဗျာအဲ့တော့အတွေးနဲ့မှတ်ပြီအတွေးနဲ့မှတ်ပြီဟုတ်နော်အဲ့တော့နေ့တော့ဖြင့်အဲမတွေးပဲရပြီဘူးလေစီဝါရှာတာမှန်ပါပါဗျာတွေးရမှာဗျာမှန်ပါပါငယ်မကြုံအောင်အမှတ်ပါရမယ် ဟုတ်နော်ခံစစ်နေရာကတော့ကနေရာမှာနေကိုဘာမှမမှတ်ဖဲနဲ့စိတ်လိုက်မှန်ပါလောက်ထားတယ်လို့ရှိရင်ညကြကိုယ်တဲ့ဘိုးဝင်နေမှာဟုတ်နော်အဲ့တော့နေမှာလောက်တရားရှိတာလို့အမှန်နဲ့လောက်ပါလေဟုတ်နော်လောက်တရားရှိတာလို့အမှန်နဲ့လောက်ပါမှန်မလို့ပါလောက်ချင်တာလောက်ပါ တို့ဘုရားတရားတော်မှာအောင်ပေးရတာမရှိပါဘူးပေချုပ်ပေးရတာမရှိပါဘူးဟုတ်နော်ဘုရားပေါ့ကိုကိုယ်တိုင်ပေးဖို့လေဘာမှမရှိပါဘူးမှတ်ပါပေတရားကြီးအဲ့ဒီတတိယပေးသွားပါလိမ့်မယ်ဒီပြတရားကြီးကတတိကပေါ်ထုတ်ပါလိမ့်မယ်တို့လောမမဟုတ်ပဲတို့ကမှတ်ဖို့ပြောတာနော်ဟင်ယူရဲမှတ်တယ်ကြည့်ရဲအဲ့ဒါလည်းတတိယသကလုံးမဟုတ်ဘူးလားမတွေးပြအောင်မှတ်တော့မတွေးပြဘူးပေါ့ eduhi abandogwu an ana eduhiaszee eduduha ee aabepụdaoez yagikoireje d ဟွာကြတော့၄နာရီလားဗျာ၄နာရီဟုတ်နော်ဘုရားတို့ဟွာလောက်ဝိနည်းရတွေကျွတ်ထိုက်သူကြီးတဲ့အချိန်ဖြစ်ဘုရားလက်ထက်ကလေကျွတ်ထိုက်သူကြီးတဲ့အချိန်အဲ့ဒီချိန်လေးကြာတယ်ထိုင်တော့ပါဦးမနေ့တစ်ချိန်လေဘာဖြစ်လို့တော့ဟိုနေ့တိရက်တိအတွက်ကိုအထုံမထမ်းခြင်းခေါင်းအေးတုံးမို့ထုံမရွက်ပြီလေဟိုညကအထုံရွက်ပြီးပြီးချိန်မို့ နော်မနေ့ကအထုံးမရွက်ဖြစ်အဲ့ဒါထိုးသစ်တီးပါမဆမ်းမမပါများရင်တွင်းနေသွားမှာဟုတ်ဗျာအမှန်များသွားရင်ကိုထားတဲ့နေရာကိုသိရှိတော့မှာကိုထားတဲ့နေရာကိုသိရှိရင်အဲကိုထားတဲ့နေရာရဲ့အကြောင်းဒုက္ခဆိုပြီးတာမရှားပါဘူးမရှားသေးပြီးသေးပါဟုတ်နော်မတွေးကြည့်ဘူးမှတ်ပေးနေရတာနော်တင်ပါဘူးဟုတ်တယ်နော်ဟေးဒီတော့သူတို့ဒီဒီတွေတော့ဘယ်လိုခေါ်တော့ထမီအောင်ပြီလား မှန်ပါဗျာခံပြီးအောင်ရပါလောက်တာဒီနှစ်ခုနဲ့လိုရပါဒီနှစ်ခုနဲ့လိုဟုတ်နော်အဲ့ဒါကိုဘယ်လိုခေါ်တော့ခံပြီးအောင်သူရန်ကုန်ကြတော့ဘိန်းမုံကိုခေါ်သူလည်းမနဖက်ပြီးနဲ့လိုရပါပဲလေမှတ်တဲ့နေရာမှာသူ့ကိုယ်တော်အဲဘယ်လိုခေါ်မလို့ရှုမှတ်တတိနဲ့အောင်မေ့တတိမျိုးအရှင်ဘုရားများသုံးလို့ရှင်တော့ဝိတ္တနဲ့ဝိချာတာ နော်ဝိနည်းနဲ့ဝိဇာရလို့ရှင်ဘုရားတို့ဘာသာသုံးပါးဒီကတော့အောင်မေတတိနဲ့သုမတတိနော်အဲဘာလို့ဒီဒီတွေကဖောင်းပင်နေတာနှဖောင်းနေတာဖောင်းနေတာဗျာဒီဒီတို့ဖောင်းပင်နာလို့မရဘူးနှခေါင်းမှာအဲနှခေါင်းမှတ်တယ်ဆိုပါတော့ဝင်နေထွက်တယ်အဲ့ဒါအပြင်ကနေပြီးတော့ဟောဖို့တတိခေါ်ပါတယ် အဲ့ဒီနာမှာတတိလေးကပြီးအောင်းမိတတိပေါ်ဝင်ဘယ်လိုနေတယ်လဲဘယ်လိုနေတယ်လဲအောင်းမိတဲ့ဟာဒီဒီဒီဒီမှာဒီကုန်နေတော့ကိုယ်အိမ်ကြောင်းကိုကြောက်တော့ကြည်တာအဲ့ဒါတတိပဲလေသူကတတိပဲလေဝင်ဝင်ထွက်တယ်နဲ့အတူတူပဲဒီကနေအိမ်နှမ်းပြီးအမှားရလိုက်တာအောင်းမိတတိပဲလေ ဟုတ်နော်ခံနေပြီးတော့အိမ်ကိုလှမ်းပြီးတော့တတိမရဘူးလားမှန်ပါဗျာအဲ့ဒါအောင်မေတတိအောင်မေတတိမသိရင်ဒီကနေလှမ်းပြီးအိမ်အာရုံပြုကြည့်အဲ့ဒါမျိုးပေါ်တာဟုတ်နော် အောင်မေတတိအောင်မေတတိအရေးကြီးဆုံးပဲတော့ချက်သူပဲဟုတ်နော်သူဘွားဘူးတတိနဲ့အောင်မေတတိဘွားဘူးတတိကရွာတဲ့ပြောပြောရင်လင်းနဲ့တူတယ်ဘွားဘူးတတိကမယားနဲ့တူတယ်ပြီးတဲ့ရေဖေးတဲ့ကဲ မယားသိစေတတ်ဒီဘာတက်ထားများမှန်ပါဗျာဟုတ်နော်နေဘယ်လောက်ကြီးပဲရှာဖွေကောင်းနေနေမယားထိသိမတတ်ဘူးအဲ့ဒီအိမ်ဘဝမတက်ဘူးဟုတ်နော်ဟေးမယားဖြစ်သူကတော့စီဘွားအဲဘာတော့ထိသိမ့်တတ်တယ်လင်းပြင်းနေနေပေါ့တက်ပါတက်ပါဗျာဟုတ်ကလားဟေးမှန်ပါဗျာလင်းပြင်းပြင်းနေတယ်တက်တယ်ဟုတ်နော်ဟေးလင်းကမပြင်းဘူးထားတာကြော်ရွားနေချနိုင်ခွင့်နိုင်တယ် ဟင်မရဖြစ်သူကရှားပွေမတတ်ရင်သူကအရေးကြီးဆုံးတော့ပြီးတဲ့ရေကိုတဲ့ဆိုရင်မရအရေးကြီးဆုံးအောမိပတိဒီမရလည်းသိသူတယ်ဟုတ်နော်ဟုတ်နော်ဝင်နေထွက်တဲ့ဒလသမနေတာအတွေးဟူပေတာပညာမြုပ်တာနော်အဲ့ဒါပညာမြုပ်တာမဟုတ်ဘူးအတွေးဟိုပညာရလို့ပြီးသားရှိလို့လားရှိပါဘူးအတွေးကသာနာတာနော်အတွေးကပညာပေါ်နေတာ ရှိသမျှကိလေသာအဲ့ဒီအတူနောက်ကလိုက်ရမှာဟင်ဟုတ်တယ်နော်ဒီအဲ့တော့ဒီဝင်နေထွက်တယ်ဆိုတာတွင်းဝင်ကွင်းမရအောင်လုပ်တယ်ဘာလို့လုပ်တာတော့အဲ့ဒါပညာကိုပြုတ်ခိုင်းတယ်ပညာမြုံမှာပရမဘုံမှာဟုတ်တယ်နော်အမှန်ပါပါပညာမြုံမှာပရမဘုံမှာဟိုတော့ဝင်ပဲလို့နေတယ်ထွက်ပဲလို့နေတယ်ဒီမှာအပီလေးကပ်ပြီးတော့အောင်းမိနေတာလေဟုတ်တော့ တို့ပေးနေကြဥပမာဆိုရင်တော့မစားဘူးတဲ့အစာလက်ဆောင်ရတုံးကထားတဲ့ပတိမျိုးဟိတို့ရာဟုံများနေပါလေဒီဒီတွေရှိသလားရှိပါဘူးရှိမှာပါရှိပါဘူးဟိရှိလို့ရှိရင်ဟိုတို့ဒီဟိုဒီကုန်းမှာမရှိတဲ့မုံမျိုးသားတွေပါလေလက်ဆောင်ပါဘာမလာတာဘူးလားမှန်ပါတယ်ခေါ်တာကဘယ်လိုခေါ်ရဲရာဟုံမှာတော့ပဲသိပြရတာဘယ်နဲ့ကြီးညနဲ့ကြီးဟိ အဲ့လူများလက်ဆောင်ပြီးတယ်ဆိုရင်ပန်းနေကြအတိုင်းဒီတိုင်းကြီးစားလိုက်သလားတတိထားသလားဟုတ်သလားတတိကဘယ်လိုထားတာတော့မစားဘူးတဲ့သားကဘယ်လိုနေတယ်လဲဆိုရင်ခင်ရင်သိပ်ပါကလေးဟင်ဟမ်သူ့မုံကဘယ်လိုနေတယ်လဲဆိုအဲ့ဒီခင်ရင်သိပ်ပါတယ်အဲ့ဒီမစားဘူးတဲ့အစာကိုຢာတုံးကလက်ဆောင်ຢာတုံးကစားတဲ့ဟာအဲ့ဒါအောင်းမေတတိပါပဲ သူကပရမဖော်ထုတ်ပြီးတာသူတို့နော်ပရမဖော်ထုတ်ပြီးမှသူဟိုကပညာဘယ်လောက်ကြီးမြုပ်ပြီးနေပြီဒီကမှပရမဖော်ထုတ်မပြီးရင်မရနိုင်ဘူးအောမိတ်တိအားနဲ့ရင်မရနိုင်ဘူးဟုတ်နော်အောမိတ်တိကဘယ်လောက်ကောင်းနေနေဟိုကပြတ်တောင်းပြတ်တောင်းလုပ်နေလို့အတွေးမပြတ်ရင်ဟောမရနိုင်ဘူးသူတို့လည်းဘူးဘူးတော့နေမချင်တဲ့နီးနဲ့မပါနှာခေါင်းနဲ့မမဘယ်ကမှဒီမချင်တဲ့မမချင်တဲ့နီးနဲ့မပေါ်တာပဲကြာ ဟုတ်နော်အဲ့တော့ကမာပင်ပြတို့ဘာတော့သုံးလုံးကဝီတောင်ဝကြဘူးလားကြားဘူးဟင်ဒီသူကသာလည်းမတတ်ဘူးဘာမှမပြီးဘူးဟင်အဲ့တော့သူသူကယင်းကြီးတို့လုံးမဟုတ်ဘူးယင်းကြီးကြီးတဲ့သူကတရားမှာကြောက်တာသူကတရားမှာကြောက်တာသူကလည်းတရားမှာကြောက်နေတာကြောက်ပါဟင်ကြောက်ပါဘူး မကြောက်တာတော့ဟုတ်ဘူးပေါ့ကြောက်အောင်ကောင်းကောင်းပန်းကိုမသိတာဟင်မှန်ပါဗျာကိုကြီးဘသူသေးသွားသွားကိုနဲ့မဆိုင်တယ်လို့ကြီးတယ်ဟုတ်ရောမှန်ပါဗျာတရားမှမှလည်းသိတော့သိတာသို့တော့သိချင်းမသိတဲ့အတွက်သာသိသာသာပဲသူကမဟုတ်ဘူးတရားမှသိဟုတ်ရောတရားမှသိကြောက်တော့အဲ့တော့အသေးလွတ်အောင်သူကြိုးစားခြင်းတာတရားမှမှသိနေတာ အဲ့တော့သေလို့အောင်သူစူးစားခြင်းအဲ့ဒီတော့သူတူတူပြောကြပါသူဗျာဟိုတို့ဘာတို့တရားဆွေးနွေးပွဲတစ်ခုမှာဟိုဥပါသံဆိုတာကြီးကနေပြီးတော့အဲလွယ်ပါတော့ကွာဒါဆိုအာနာပါနာရှုဖို့လို့ခိုင်းသူမှမသိဘူးအာနာပါနာဘာမှမသိဘူးအာနာပါနာဘာခေါ်တာတော့ကြာဝင်ဝင်နဲ့ထွက်ထွက်တဲ့ဓမ္မဓာတ်တော့ကွာအဲ့ဒီကလေးက ဂုံဒီအိတ်ကလေးဆွဲပြီးအဲ့ဒီစီကူပြောနေတဲ့တရားကထာပြီးွားပြီးဝင်တယ်ထွက်တယ်နဲ့မှတ်တော့တာပဲလေဟုတ်တော့ဟင်မှတ်တော့တာပဲကြာအဲ့ဒီကသာမှတ်တာပဲဟင်ဘယ်လောက်ထိမှတ်တော့ွားရင်လည်းဘယ်တလားချရင်ဝင်တယ်ပဲငါတလားချရင်ထွက်တယ်ပဲတရားမှာကြောက်တာဘူးလို့ဘူးလားတို့ပါဟင်အဲ့ဒါချင်းတစ်ခါချီတော့ဘယ်တစ်ခါလာမှုတော့ဟင် ဒီတိုင်းနားနာလားဝင်နာထွက်တာနဲ့လားနာဒီတိုင်းနားနာပါဗျာဟင်ဟောသူကဝင်နေထွက်တယ်နဲ့မလားတော့ဟောဘောတရားရှိတဲ့ကိစ္စလည်းပြီးသေးဗျာတူမှလည်းလို့ပူကြတခါတည်းနှလုံးမရဘူးလားဗျာရပါပါတခါတည်းနှလုံးရပါလားတရားကတမျိုးဟုတ်ဗျာဟိုသွားဖို့ကိစ္စကတမျိုးမဟုတ်ဘူးဟုတ်နော်ဟိသူကအဲဒီနေရာလည်းခံသိနေသွားတာပဲခင်ဗျ ငါသာခုတ်တယ်ဆိုလေတစ်ချက်ခုတ်ရင်ဝင်တယ်မချက်လည်းနောက်တစ်ချက်ခုတ်ရင်ထွက်တယ်ပဲသမင်းဝါလည်းဒီတိုင်းပဲလှုပ်ချင်တာလှုပ်တာပဲလွတ်တော်ဘူးဟုတ်တော့အဲ့တော့သူ့ဘက်ကသူ့ဘက်လည်းသူထိုးစစ်ကောင်းတယ်ထင်တယ်နော်အတူဝင်ဝင်မရအောင်ဘူးသူ့တင်ညာမြုပ်ပြနေတာဟုတ်ဟင်တင်ညာမြုပ်ပြနေတာပဲသို့တော့တစ်ဖက်ကခံစစ်က တို့ပါတော့တဲ့ပရမဖို့ထုတ်ပဲအောင်းမိတဲ့သက္ကလဲတော့ဒီလိုမှတ်တဲ့အတွက်အတွင်းမရှိအေးတာဆိုမှတ်ကြည့်ပါမှတ်ကြည့်ပါဒုဒုက္ခပေးတာအတွင်းဒုဒုက္ခပေးတာအတွင်းနော်ဟင်ဒုက္ခပေးနေတာအတွင်းရှိနဲ့လှမ်းပြီး၆တဲ့နောက်နဲ့ပြန်၆တဲ့ဟုတ်နော်အတွင်းကြောင့်ဒုက္ခရောက်တာမှတ်ကြည့်ပါ တို့တို့ငါတော့ပတိနဲ့ဖြစ်ခဲ့ဘူးတာပါပြီးတော့တို့ရတဲ့နေ့ကလည်းဝေဘူးဆရာတော်ဘုရားကြီးတောင်းပြရတာပါဝေဘူးဆရာတော်ဘုရားကြီးကတို့ပါတော့ဟိုလူရင်းပြောကြပါဆိုဗျာญาဝိဇ္ဇာဆိုတာသူမဟုတ်ပါဘူးတတိရဲ့တိတတိရဲ့တိနေအဲ့ဒါဝိဇ္ဇာဖြစ်ပါရောတဲ့ဗျာဒီစကားကိုမိတ်တာပါသူတို့ဝိဒါတူကမေးလို့ပေါ့လေဝိဒါဆိုတာဘာလဲလို့မေးပါလိမ့်မယ်တို့ရကိုအင်းလေးဓမ္မယုံမှာ အဲ့တော့ဗျာဝိဇ္ဇာသွားထုံးမပေါ့တတိရတိတတိရတိအဲ့ဒါဝိဇ္ဇာဖြစ်ပါရောတဲ့ဗျာတို့ကအဲ့ဒါလေးအပေမှတ်ထားလိုက်ပြီတို့တို့ကပတိတလုံးတိတလုံးတိအဲ့ဒါပဲလို့ဟုတ်ဗျာဟိုဂုံတော်တော့ဘိုးလူကြီးနဲ့ဂုံတော်ဖိတ်တာပေါ့သူတော့တလုံးတိတလုံးတိအတိကိုဒီပတိလုံးနာခေါ်ဖို့မခေါ်ဘူးလုံးကြည့်ပါမှန်ပါဗျာသူသုံးလေးနှစ်လောက်ထားတော့ဆယ်လုံးနဲ့မပုံဘူးထွက်ထားပဲဟင်သုံးလေးနှစ်လောက်ပတိသမားဆယ်လုံးလောက်ကိုထွက်ထားပဲမှန်ပါ ဖွဲ့ရမလားလို့စိတ်မဆိုးနဲ့ပူထွက်တယ်မရရအောင်လုံးမကွာလို့မတင်းနဲ့ဟုတ်ပါဟေးတင်းလေးကြံလေးပေါ့ဟုတ်ရကိုကကိုကောင်းအေးအေးလေးနဲ့သာမမပါမပါများတော့နောက်တော့ဆက်တလုံးလောက်မှထပါတော့တယ်နောက်15လုံးနောက်30နောက်40နောက်တော့တပါလုံးမိပါတယ်တပါလုံးကိုမနှေးမမြန်နဲ့ယူရင်9မိနစ်လောက်ကြာတတ်ပါတယ်အဲ့ဒီ9မိနစ်လောက်အတွေးရထားဖို့ တော်တော်ချမ်းသာတာပဲအဲဒီတုန်းကဖြစ်ခဲ့ပြီးတော့ဟာ၅မိနစ်လောက်ကလေးတော့ဒီလောက်ချမ်းသာမယ်ဘုရားတရားတော်နိဗ္ဗာန်ရောက်အောင်များလုံလိုက်ရင်ဘယ်တော့များချမ်းသာလိုက်မလဲအဲ့ဒီတရားသိဝင်ခဲ့ဘူးတည်းအဲ့ဒီပฏิပတ်တလုံးထိတလုံးပြီးနဲ့တို့ဟာပေါ့လေတရားရှိလုံလုံးရတဲ့ချိန်မှာဖြစ်ခဲ့ဘူးတဲ့ပီတိဟင် ဖြစ်ခဲ့ဘူးတဲ့ပီတိပီတိကြောင့်နောက်ကလိုက်လာတဲ့ဒုက္ခဟင်ဒုက္ခကြောင့်နောက်ကလိုက်လာတဲ့ ego graphic တခုဒီတော့စိတ်ခေါ်သွားအတူတူမရှိရင်တခုဒီတော့စိတ်မဟုတ်ဘူးလားမှန်ပါဗျာဟင်အဲ့ဒါဝေကူပေးတဲ့နည်းပါဗျာတို့လုံတာမဟုတ်ပါဘူးဗျာဟုတ်ဗျာအဲ့တော့တို့ဥကဝီလည်းဟိုလိုရှုမှတ်မှုအတွင်းမဝင်တော့တဲ့အတွက်ချမ်းသာတပေါ့အေးတပေါ့သို့တော့ဘာမှမမြင်ဘူးပေါ့ပေါင်းမိတ္တိနေနေတာလေနော် ဟုတ်တယ်ဟုတ်တယ်မှန်လားဝိသရာလားဗျာကတုံတတာနဲ့အောင်မေးတာနဲ့ဒီလိုမဟုတ်လားဟုတ်ပါတော့ဟင်အောင်မေးတတိနေနေတော့ပါမမရတော့ကွာမေးပြန်တဲ့အဲဒီသုဘာသံဆိုအောင်မေးတာပါပဲအမှန်တော့ကွာမေးတဲ့ခမားပြောတဲ့အတိုင်းလုပ်တယ်ဗျာဟင်စိတ်တော်ပြေးအေးနေတယ်ဘာမှမသိဘူးလွယ်ပါတယ်ကွာဝင်နေတိတိတိထွက်တယ်တိတိတိ နာဒီဝအပိကထားလိုက်ပေါ့ဆိုအဲ့ဒါလည်းဥက္ကဝိဖြစ်ထားတယ်အောင်မေတတိထင်နော်ဟုတ်နော်ဟေးဝင်နေတိတိတိထွက်တယ်တိတိတိအဲ့ဒါယူလိုက်ပေါ့ကွာအဲ့ဒီခါကျတော့တို့အောင်မေတတိအာကောင်းလာတော့ဩဥက္ကဝိရဲ့လို့ဖြစ်လာတာဗျာဟေးဟေးတကယ်လုံးချင်းသူမကြပါဘူးဗျာဟုတ်ဗျာဟေးဟေး တို့ဟာတွေကတော့လုံးချင်ပုံနဲ့ဘိုးဘောဘုရားတွေဖြစ်ပါရဲ့ဗျာတုံပါဗျာလားပါတို့ဟေးကြိုးစားတာတောင်းတာနဲ့ကြုံတို့ခုချိန်မှာနီးပေးမဲ့လူတွေရှိပါတယ်အမျိုးမျိုးနီးမျိုးမျိုးနဲ့လာကြပါလာကြပါတရားလည်းပေးပါတယ်အစားလည်းကျွေးပါတယ်ဟုတ်ကြတရားလည်းပေးပါသေးတယ်အစားလည်းကျွေးပါသေးတယ် ဒါများကိုယ့်ဘက်ကနာတယ်ထင်းနေလို့တော့တာတော့ကိုယ့်ဘက်ကနာတယ်ထင်းနေလို့လားပါဗျာပုဂ္ဂလာရဲ့ဒါနင်းတော့ဘာလို့ပြောရတော့မထင်းဘူးဟေးယူထာတို့ယူရတဲ့လောက်ကဗာရာဏသီရှောမွေးနော်ရတော့ကုန်တာဘာများဖတ်တယ်ဟုတ်နော်ရတော့ကုန်နော်ဟောလောက်ကြည့်ပါတို့မာစီကတော့ပြင်းပြင်းထန်ထန်လုပ်ပေးရတာပါနှစ်လတည်းမပူဘူး တစ်သက်မဟုတ်ဘူးတစ်ဖက်ထိတာဝန်ယူပါဘူးနှစ်လလည်းမဟုတ်ဘူးဟုတ်နော်မတွေ့ကြည့်နေဟာဒီလိုရတာတော့ဆက်ချင်နိုင်ွယ်ဆက်ချင်နိုင်တကယ်ကမရတဲ့ကွယ်ခံရတာပြောတာမဟုတ်ဘူးနော်ပညာနဲ့မှတာခိုင်ပြီးမှတာပညာနဲ့မှတာတိုင်းပြီးမှတာကျန်တာကြတော့ဟိုရေချိုးရင်ဟိုကျော်ရင်စားရင်တောင်းရင်ပေါ့ဟုတ်နော်နာကျင်တို့ဝါလာရင်6နာရီလားည9နာရီကမနေ့3နာရီ နားကြည်တာလေးပဲပြီးပါပဲအဲ့ဒါလေးတော့အမှန်မလွတ်နဲ့နားပါပဲဟုတ်နော်ဘယ်ခဏနိုင်မလို့ဒီလောက်မှတော့ကြာတော့တာပဲကြာတော့အတွေးနေကျင်းပေါ်မှာပေါ့နော်အတွေးနေကျင်းပေါ်တာပေါ့အတွေးနေကျင်းအမှတ်နေကျဲလာမှာပေါ့ဟင်အမှတ်ကနေပြီးပိန့်တပေါ့ဒါပဲအမှတ်နဲ့ပေါ်တာတို့လည်းမဟုတ်ဘူးမှတ်ဖို့အရေးကြီးဆုံးပဲဟုတ်နော်ဟင်အဲ့တော့အဲ့ဒီကတို့အထုတ်တယ်လို့ရွာမှာလေးပဲ လုတ်ချင်တာလို့မှတ်စမ်းပါဟုတ်နော်မှတ်ဖို့ပြောနေတာမဟုတ်ဘူးလားလူခုနာပြည်တည်ခဲ့တာဆိုအာရသာသမားများလို့လေကျွာထဲမှာမအားလို့ဒီစကားပြောတာဟုတ်နော်ညဝင်ခုနာညတကြီးမနေ့တကြီးဟိုဖြစ်နေဒိဋ္ဌာနဲ့လောက်ပန်းပါမသိရင်မေးစရာတွေကြည့်ပါတယ်ရိတ်တာတွေညာကြည့်ပါပြောနိုင်ပဲဖရာမေးမိပြောနိုင်ကြပါပဲဒီလောက်ကိုဟုတ်ပြဒီလောက်ပန်းပါ လုပ်သားမှာဟုတ်ဗျာတို့ပြောနေကြဆိုဘဲလို့စီရင်ဟိုဟာလာဘဲလို့ဝါရင်လဲစီရင်လားတော့ဒီကိစ္စလုပ်ရင်းနဲ့ဒီကိစ္စပြီးနိုင်အောင်ဟုတ်ဗျာနေကြရင်တော့ကိုလုပ်တဲ့လို့အမှန်နဲ့လောပါမှာလုံသားမှာသာအဘယ်လုံလုံလို့အမှန်မှားရမှာတင်လေဟုတ်တော့လုံသားမှာမှာသားမှာကြီးကကိုလုပ်တရားတရားလို့နောက်ကအမှန်နဲ့လိုက်ဟုတ်တယ်လုံသားမှာမှာသားမှာအဲလိုလုံအမှန်နဲ့တွေ့ရှိလို့ အတွေးနဲ့အတီးမပါတော့လို့ရှိရင်ညထိုင်ကြိုးကြတယ်ညအားကောင်းရင်နေ့အားကောင်းထောက်ဘူးဖြစ်တယ်နေ့အထောက်ဘူးရှိလာရင်ညပြန်ပြီးအားကောင်းပြန်လာပဲသူအဲ့လိုကိုလောက်ရမှာဗျာဟင်လုံစီခြင်းလို့ပြောတာဗျာဟင်နောက်ဒီလိုလဲလက်ခံပြီးဟောမှာမဟုတ်တော့ဘာနောက်ဆုံးပြောခြင်းလို့လဲလာကြည့်ဆိုခေါ်တာဟုတ်ပါဗျာပြောခြင်းနာတော့ဟော နောက်နှစ်တပူတွဲလာလဲဒီလဲတက်ခွေရလိမ့်မယ်ထင်တယ်ဟိုအောက်လဲထိုင်မှာမဟုတ်ဘူးခင်ဗျားတို့ဖုံးလုံးပြီးဒီတိုင်းနေရမှာသူတို့ကဖုံးကံပြီးပြန်တက်မှာအဲဗီဂုံမမထင်နဲ့ရန်ကုန်ပြည်မနာသာပီလာလဲဒီတိုင်းနော်ဒီဘူတို့နတ်တလူတို့လာလဲဒီတိုင်းသွားတော့မှာလက်မခံနိုင်တော့ဘူးတင်ရအောင်မှာဘူးဟုတ်နော်ဟေးအဲဘဒူလာလာလူလာလာရှင်လာလာရဟန်းလာလာ ဒါအရှင်ဘုရားတို့နောက်ဆုံးပါဗျာနောက်ဘုရားတော့အဲရှင်ဘုရားတို့ဟိုဘုံကြီးဖူးခြင်းလဲဘုံကြီးဘုံကြီးချင်းဖူးခြင်းလဲအဲဒီကရဖူးဖို့ပဲခြံတော့လေဗျာဒီလိုတော့အဲဘုရားတို့ဒါဟိုအထောအမဲ့အချိန်ကြီးဖဲ့ပြောနေရတာဟေးဟေးဆိုတဲ့တရားအထုတ်ဘူးလားဒီတဲ့အဟုတ်ပါလားဟဲ့တို့ဟာတော့ကစားသုံးမျိုးရှောင်ရတယ်ဟိုပြောဒီပြောပြောမယ် တို့ရှင်ဗျားတို့ပါတော့ရဟိုမိရိနာပညာမှာအဲဒီခါကျတော့သကုမတာယထာအန္တောတောတတာပရိဝောယထာဆိုပညာဝတ္တယထာမူကောဆိုလေပလာဝါတုဂလောရိဝဟုတ်နော်သကုမတာယထာအန္တောဆိုမျက်စိဘလောက်ကောင်းနေနေအခန်းလုံးလေးတောတဝါပရိဝောယထာဆိုအဲနာဘလောက်ပဲရှင်နေနေအပင်းကြီးလုံးနေဆိုလေမဟာသီကြတော့သုံးခုပဲပြီးပါတယ် မျက်စိမကစားနဲ့နော်မကစားမကစားနဲ့စိတ်မကစားနဲ့ကစားသုံးပြီးမျက်စိလှုပ်ရှားကြည့်ကစားတရားဖြစ်တော်မူအဲ့ဒီမျက်စိကတက်ကြည့်ဖြစ်ဖြစ်တက်မဲ့ဖြစ်ဖြစ်တဏှာကိုလွှဲလိုက်ကိုယ်ခန္ဓာဖြစ်တယ်လွတ်နေပြီနော်လွတ်ဘူးလားလွတ်ပါတယ်ခင်ဗျာကိုယ်အိမ်ကိုလှုပ်ပြီးတော့လိုက်သွားတာဟုတ်ဝိတဘာကအာယုကြည့်မှမဟုတ်ဘူးကြည့်ချင်တာကြည့် ပြတ်သွားပြီဟုတ်နော်အာယုံတော့ပါသွားတာနဲ့ပြတ်သွားပြီပြီးတော့ထွေးလီစကားပြောပါများတရားပြတ်တော့ဘူးစကားပြောရင်ပြတ်ပါဟုတ်နော်ပြောတယ်ဆိုတဲ့ကသူများအာယုံပြီးပြောကိုခန္ဓာဖြစ်စဉ်ကိုအိမ်လှုပ်ပြီးတော့သူများအိမ်လှည့်ပြီးပြောပါမှာဟုတ်နော်ပြီးတော့သူပြောတဲ့စကားတွေအာယုံပြုနေရမှာတို့ကကြည့်ရမှာပရမတ်ပြောနေရတာပြညာ ဟင်တောက်တဲ့နဲ့ဖေးကြီးတဲ့ဘုံပေါ်ပါမလားမပေါ်ပါဘူးဘုရားဗရမရှာနေတာဘုရားစကားကပညာတွေးပညာပြောရတာပဲဒုက္ခပိစုပန်တဲ့အတွေးမှားရတာပဲကိုကတွေးပြီးပြောရတာပဲဆန့်ကျင်ပဲမှုတထိုင်မှအတွေးနေရင်နဲတော့တို့ပါလားပဲဘုံဝင်ကြီးမှာအတွေးနေရင်နှွဲတော့ ဘဝင်လေးငိမ့်ပါဘဝင်လေးငိမ့်တော့ပြီးတွေးမှလည်းစူပွဲမှုအနေပေါ်ပါလိမ့်မယ်ဟုတ်နော်ဘဝင်လေးငိမ့်အောင်လုပ်နေရတာပါဘဝင်လေးငိမ့်မှဟိုလိုတွေးဘူးနေတဲ့ဟာအေးမှာပေါ့စူပွဲနေတဲ့ဟာကအေးပြီးတော့ကြည်ရမှာတီးရမှာပေါ့တီးပြီးတော့ကြည်ရမှာပေါ့တွေးအကြည်ဓာတ်ပေါ်မှာဖြည့်ရည်ကြည်ကဆိုပေါ်လာဟုတ်နော်မှန်ပါပါဗျာဟေးတွေးကြည်အောင်လုပ်ရတာမနှောတွေးကြီးမှ တို့ကျุနေတဲ့ဝင်နေထွက်တဲ့ဖြည့်ပြေးဖောင်းတာကျุကျุပါဗျာဖြည့်ပြေးကိုလှမ်းနေနိုင်တယ်မှန်ပါဗျာအဲ့ဒါလေးကြည်အောင်ကသူကြည်ဖို့ပါလို့အောင်လို့ပို့အေးအောင်လို့အောင်ဟုတ်နော်သူအေးဖို့ပါလို့အောင်ဘဝင်လေးနဲ့အောက်ကနေမီးမပိဖို့ပေါ့ဘဝင်လေးကမီးပိပေးတာမဟုတ်ဘူးလားအတွင်းနဲ့လေဟင်အဲ့တော့တို့ပြောတယ်ဆိုတာကဘဝင်လေးနဲ့အဖုတ်ကိုဖွာပြီးပြောနေရတာမှန်ပါ အဲ့တော့တထိုင်အားထုတ်လိုက်တယ်9မိနစ်ပဲပြောလိုက်ပါအဲ့ဒီတထိုင်လကားပဲလေဟုတ်နော်အိမ်ပေါင်းနဲ့ဖားပေါက်တယ်လို့ဖြစ်ပေါ်မှာပေါ့ဒါကြောင့်မပြောရတာနော်ဆရာသမားကမကြိုက်လို့မဟုတ်ဘူးတရားကမကြိုက်လို့သခါမပြောလေတရားတက်ပြီဟုတ်ရသခါမပြောလေတရားတက်ပြီပဲဟုတ်နော်ဘဝင်လေးငြိမ်မှတွေးအိမ်မှာပေါ့တွေးကြည့်မှဖြစ်ပြပုံဉာဏ်နိုင်လို့ မမီနော်ဟေးအမစကားပြောရဘူးပြီးတော့စိတ်မကစားဘူးကမတွေးရဘူးအဲတွေးနေရင်လည်းခုနဘဝင်လေးပွားပါပဲလေဟေးပွားပါပဲလေသူကဘဝင်လေးညီအောင်လုပ်နေရတာတခြားပါမဟုတ်အဲဘဝင်လေးညီမကိုတွေးမှတွေးမှဒီအဲတွေးကြည့်တာပေါ်မှာပေါ့ကြည့်တာပေါ်မှာဖြစ်ရေးရေးပေါ်မှာပေါ့မှန်ကြည့်တော့တို့အရှိပေါ်တယ်လို့ပေါ့ဟုတ်နော်အဲ့ဒါတော့ကိုတို့ အဲမတွေးနဲ့စိတ်မကစားနဲ့မှန်ပါဗျာဟုတ်တော့မှန်ပါဗျာဟေးပြီးတော့ပဇာမကစားနဲ့နှလုံးမကစားနဲ့မာစီကအဲ့ဒီသုံးချက်ဟုတ်တိတိကျကျဆိုင်ပါစကားပြောအဲသူနေရာတော့ပြောလိုက်ပါသေးတယ်စိတ်သားထဲမှာစကားများသူနှစ်ယောက်ဟုတ်ဗျာဟေးစိတ်သားထဲမှာစကားများသူနှစ်ယောက်ရှိတယ်တရား သူများလိုက်လို့သာလိုက်လာတယ်ဘာမှမမှတ်တတ်တဲ့ပုဂ္ဂိုလ်တွေစိတ်မဝင်စားတော့ကြာတော့စကားပြောတော့တာပဲ။ဟုတ်ပါပါဘုရား။သူစိတ်မဝင်စားလို့ဟုတ်ပါ။ဒီတရားအားထုတ်လို့တက်လာပြီးသူဟာခေါ်တော့ဥရိယဗျာညာခေါ်တော့ဥရိယဗျာညာအမှုပိုင်းကနေအရင်ပိုင်းကူကနေကြာတော့ဖြစ်ဖြစ်တည်မြင်လာတော့တကယ်လို့ဟုတ်ဖြစ်တယ်သူတရားတက်လာပြီ။ပီတိဖြစ်လာပြီအဲ့ဒီချိန်ကြလဲကိုလိုမြင်တယ်လို့မြင်စေချင်လို့စကားများတော့တာပဲ။ အေးအဲစကားများသူပြတရားမတွေ့လို့များတာနဲ့တွေ့လို့များတာပေါ့ကွယ်နေအောင်ဖယ်ကြည့်တာဒီအာထုပ်ဘူးသူနေတော့မများခဲ့ဘူးလားပါလို့များတာတော့မတွေ့လို့များတာလားတွေ့လို့များတာလားတရားမတွေ့လို့များတာဒီနဲ့တူပါရဲ့ဟုတ်နော်ဒီဒီအဲစကားများတာများတာပဲအဲဒူဒူဒူဒူဒူဒူအဲဆောင်းမှုအထွက်လာရင် မပြောကြပါနဲ့ဆိုပြောဟင်ငါပါဝင်ရအောင်မလားငါပါဝင်ရအောင်အရှင်သူနဲ့ပြောင်းဝင်ပါကြဗျာလို့တော်တယ်ဆောင်မှုနဲ့ဒုက္ခနဲ့ဝင်ပေါ်တာဒူဒူဒူဒူဒူဒူဒူဟင်ပြောကြည့်အိမ်ပြန်ပြောပါတော့လားခင်ဗျားတို့အိမ်ပြောနေကြပြောဖို့ဘာဖြစ်လို့ဒီနေ့တာလဲလာပြောရတာတော့ဆိုရှင်သူရှင်ဝင်ပေါ်ကြဗျာလို့ဟင်ပုံမှန်လဲနေရရဖြစ်နေတော့ ဟုတ်ကလားဒီစကားမပြောလေတရားတက်ပြီမတွေးလေတရားတက်ပြီဟုတ်နော်ကြီးကြီးကြောင်ကြီးမျက်စိမကစားတရားတက်ပြီအဲ့ဒါကိုမဟာတရားတော့ကစားသုံးမျိုးတင်းတင်းကြပ်ကြပ်ကိုတားပါစေဟုတ်နော်တရားကြဘူးသူတော့ပါဟုတ်ဗျာအဲတို့တရားဟူဒါကအာမ ခုနသူပြောတဲ့တလတို့နလတို့ဆိုတာလေအာမသွားနိုင်မှာပါတို့ကဒီတွေးပြီးသွားပဲလေလို့ပြောသင်မင်းကြီးကအာအာဆောင်တယ်လားဆောင်ပါဗျာတို့ကသာအာအာဆောင်တယ်သင်မင်းကြီးကမဆောင်ဘူးဗျာဟုတ်ဗျာတို့ဇီးသီးတွေဟိုဇီးကုန်းကဇီးသီးတွေကအားလုံးပြီးသွားတယ်မသားပဲနဲ့လောင်းရှိတယ်ရှိပါဗျာဟင်မအားရကြတဲ့ကပြီးသွားတာအာအာရှိလို့ပြီးတယ်မသားတလောင်းမှရှိဘူးဗျာဟုတ်ပါ ဟုတ်နော်ဟင်ဒါတော့အာအာကောင်းပြီလုံးတင်လုံးတိုင်းတာခုနကပြောသလိုညမှာအထိုင်ချောင်းသားတင်ပါဗျာဟင်ထိုးစစ်လာဟိနေလုံးလုံးတဲ့နေရာခံစစ်လာဟိကိုစီမှာအစွဲဟိုတရားခွင်တဲ့ကိုအစွဲပါမလားအောင်ပေါ့အတီးဒီအစွဲဒီပါမလားအောင်အဲလိုလုပ်ရတာပဲ အမှားအားကောင်းသွားလို့အမှားမြဲသွားသူဟာသူပေါ်တာပါမစားရရပြီပဲမလို့ခြင်းလေးရပြီပဲအမှားမြဲဖို့ဒါသာတို့ပြောတာဟုတ်နော်ဘယ်လိုမှရမယ်ကိုရှိသေးလားမရှိပါဘူးခင်မှန်နေပြီလားပဲမှတ်ချက်တူပါဟုတ်ကဲဒီလောက်ဆိုဂျီနာရောပို့မှန်ပါဘူး